ယောနဝတ္ထုအခန်းကြီး1အငယ်1မှ30အမိတဲဤသားယောနတို့ရောက်လာသောသာဝရဖျားဤနှုတ်ကပတ်တော်ဟူမူကားတင်ထ၍နိနဝေမြို့ကြီးသို့တွားပြီးလျင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့ထိုမြို့ပြုသောဒုစရိုက်အပြစ်သည်ငါရှိသို့တက်လာပြီဟု မိန်တော်မူ၏သို့တော်လည်းယောနသည်သာဝရဖျားထံတော်မှတာရှုမြို့သို့ ပြေးမိအကြံရှိသည်နှင့်ထားလျက်ရုပ်ပေမြို့သို့သွား၍ရောက်သည်ဖြင့်တာရှုမြို့သို့သွားသောတင်ဘောကို တွေ့ကြုံ၍တင်ဘောခကိုပေးပြီးလျှင်သာဝရဖျားထံတော်မှတင်ဘောသားတို့နှင့်အတူတာရှုမြို့သို့လိုက်ခြင်းဟာတင်ဘောကိုစီးလေ၏သာဝရဖျားသည်လည်းပြင်းစွာသောလေကိုပင်လယ်အပေါ်သို့ဆေလွတ်တော်မူသည်ဖြင့်ပင်လယ်၌ကြီးစွာသောမိုးသက်မုန်တိုင်းဖြစ်၍ သင်္ဘောသည် ပြက်လုသောလက္ခဏာရှိ၏ထိုအခါသင်္ဘောသားတို့သည်ကြောက်ရွံ့၍အတီးအတီးမိမိတို့ဖျားကို အော်ဟစ်ကြ၏သင်္ဘောပို့စေခြင်းမှာဝန်များကိုလည်းပင်လေထဲသို့ပြစ်ချကြ၏ယောနာမူကားသင်္ဘောဝန်တဲသို့ဆင်း၍အိပ်ပျော်လျက်နေ၏သင်္ဘောတကြီးသည် လာ၍အိုအိပ်ပျော်သောသူအဘယ်သို့နီထလောတင်းဤဖျားကိုဆုတောင်းလော့ ငါတို့အသက်လွတ်စေခြင်းငှါထိုဘုရားသည်ငါတို့ကိုအောက်မေ့ကောင်း အောက်မေ့လိမ့်မည်ဟု ဆို၏။နောက်တဖန်သူတို့က၊လာကြ။အဘယ်သူ၏အပြစ်ကြောင့်ဤအမှုရောက်သည်ကိုငါတို့သိရမည်အကြောင်းစာရေးတံချကြကုန်အံ့ဟု တိုင်ပင်၍စာရေးတံချလျှင်ယောန၌စာရေးတံကျ၏။တဖန်သူတို့က၊အဘယ်အပြစ်ကြောင့်ဤအမှုရောက်သည်ကို ပြောပါလော့ တင်ဆောင်ရွက်သောအမှုကားအဘယ်အမှုနီတင်သည်အဘယ်ရက်ကလာသနည်းအဘယ်ပြည်အဘယ်အမျိုးသားဖြစ်သနည်းဟု မေးမြန်းကြတော့ငါသည်ဟေဘရဲအမျိုးသားဖြစ်၏ရေမြေကိုဖန်ဆင်းတော်မူသော ကောင်းခင်ဘုံ၏အရှင်ဖျားသခင်ထာဝရဖျားကိုကိုးကွယ်သောသူဖြစ်၏ဟု ဆိုလျင် ထိုသူတို့သည်အလွန်ကြောက်ရွံ့၍တင်းသည်အဘယ်ကြောင့်ဤသို့ပြုသည်နည်းဟု မေးကြ၏ ယောနသည်ထာဝရဘုရားထံတော်မှမိမိပြေးကြောင်းကိုဖော်ပြသောကြောင့်သူတို့သိကြ၏အငယ်၁၁မှ၁၉ထိုအခါပင်လယ်၌လှိုင်းတဘူးသည်တိုး၍ထသောကြောင့်သူတို့ကငါတို့၌လှိုင်းတဘူးငိမ့်စေခြင်းငှာတင့်ကိုအဘယ်သို့ပြုအပ်ပါမည်နည်းဟု မေးကြသောငါကိုခြိ၍ပင်လယ်ထဲသို့ချက်ပစ်ကြလော့ သို့ပြုလျင်လှိုင်းတဘိုးသည်တင်တို့၌ငြိမ့်လိမ့်မည်ဤပြင်းစွာသောမိုးသက်မုန်တိုင်းသည်ငါကြောင့်သာတင်တို့အပေါ်သို့ရောက်တီကိုငါတိဤဟု ပြန်ပြောတော်လဲတင်မောသားတို့သည်ကမ်းသို့ရောက်အံ့သောငါပင်မန်းစွာတက်ခတ်ကြ၏တို့ရတွင် သူတို့တစ်ဖက်၌လှိုင်းတဘူးတိုး၍ထသောကြောင့်သူတို့သည်မတက်နိုင်သောအခါအိုးထာဝရဖျားအကျွန်ုပ်တို့သည်တောင်းပန်ပါ၏ ဤသူ၏အသက်ကြောင့်အကျွန်ုပ်တို့သည်အကျိုးနည်းမဖြစ်ပါစေနှင့်အပြစ်မရှိသော သူ၏အသက်တတ်သောအပြစ်ကိုအကျွန်ုပ်တို့၌တင်တော်မမူပါနှင့်။အိုထာဝရဘုရားကိုရောသည် အလိုရှိတော်မူသည့်အတိုင်းပြုတော်မူ၏ဟုထာဝရဘုရားအားကြွေးကြော်တောင်းပန်ပြီးမှယောနကိုခြိ၍ပင်လေတဲသို့ ချပစ်ကြ၏။ထိုအခါပင်လေလှိုင်းတဘိုးသည်ငြိမ့်လေ၏ သင်္ဘောသားတို့သည်လည်းထာဝရဘုရားကိုအလွန်ကြောက်ရွံ့သဖြင့်ယစ်ပူဇော်၍သစ္စာဂတိထားကြ၏။ယောနကိုမျိုစေခြင်းငှါငါးကြီးကိုထာဝရဘုရားခန့်ထားတော်မူသည်နှင့်အညီ၊ယောနသည်ငါး၏ဝမ်းထဲမှာသုံးရက်ပတ်လုံးနေရ၏။